ယောဂီများဘုံဘုံတို့စနေတနင်္ဂနွေဥပုံနေ့လိုင်းမောကနေတရားနာကြတဲ့တရားနာပိသက်ပေါင်းတို့ကိုအဓိကရည်ရွယ်ပြီးတော့ဟောကြားတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲပေါ့နော်အဲ့တော့ဒီကနေ့ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ကျေးဇူးရှင်နှစ်ဖက်မိဘများဖြစ်ကြသော တခါကြီးဥဝင်းဟာတကမာကြီးဒေါ်ခင်တန်းတခါကြီးဥဝင်းရှိန်တကမာကြီးဒေါ်အေးရွှေနှစ်ဖက်မိဘတို့ကိုအမှုထားပြီးတော့တခါကြီးဥတန်ဝင်းတကမာကြီးဒေါ်ရင်ရင်အေးသားမောင်ကျော်ခိုင်မောင်ပိုင်ဆိုဟေးသမီးမဝင်းလဲလဲခိုင်ပွိုင်ဖော်ထမင်းဘူးထုတ်လုပ်ဖြန့်ချီရေးအေးချမ်းသာမိသားစုမန္တလေးမြို့တဲ့ဒီမိသားစုတို့က အနန္တကာဝင်ကြည်သူရှင်ကြီးဖြစ်တဲ့မိခင်ကြီးဒေါခင်သန်း82နှစ်ပြည့်မွေးနေ့အဖြစ်ဖြစ်ဓမ္မဒါနဓမ္မပူဇာတရားအလူများပေးလို့ရတယ်ပေါ့နော်တော့ဒီဓမ္မဒါနဓမ္မပူဇာကိုအကြောင်းပြုပြီးတော့ဒီကနေ့ညတရားဒေသနာများလာယူကြမယ်မှတ်သားကြအဲ့တော့ဘုံဘုံတို့စနေတနင်္ဂနွေဥပုပ်နေ့တွေ ညစဉ်၈နာရီတရားဟောကြမယ်နားကြမယ်ဆိုတော့တလကိုတရားဟောတဲ့အကြိမ်ရေက14 6ကြိမ်လောက်ရှိသွားမယ်နော်အဲ့တော့တရက်နဲ့တရက်တရားလေးတွေကိုအဆက်အဆက်ကလေးရှိအောင်ဟောရရင်တော့တရားနာတဲ့ပုံကိုယ်တွေပို့ပြီးတော့စိတ်ဝင်စားမှု ရှိမယ်လို့အဲ့လိုတွေးမိလို့ အခုဒီတစ်ပတ်ဆိုလို့ရှိရင်လေးညဇက်တိုက်နော်ဥပုံနေ့မနက်ခင်းခါကာလာဟောဆိုငါးကတောင်တရားနာကြရတော့အရင်ညနဲ့နောက်ညတရားလေးတွေကိုဆက်ဆက်မှုလေးရှိအောင်စိတ်ဝင်စားမှုလေးပိုအောင်ဘုန်းဘုန်းတို့ တွေးကြည့်တယ်စဉ်းစားကြည့်တယ်ဘယ်လိုလေးများဟောရရင်ကောင်းမလဲလို့အဲ့တော့နောက်လည်းပဲဟောရမယ့်ညတွေကများတဲ့အခါကျတော့တရားလေးတွေကိုတရားစီရီသဘောမျိုးပေါ့နော်အဲ့တော့ခုဒီကနေ့ညစပြီးတော့ဘာအကြောင်းအရာကိုပြောခြင်းလဲဆိုတော့မြတ်စွာဘုရားကတတ္တာတီလာ ဟိရိဩတ္တပတုဒ္ဒစာကပညာသူတော်ကောင်းတွေအလွန်တရာမှ မျက်နှိုးထားကြတဲ့မျက်နှိုးကြတဲ့တန်ဖိုးထားကြတဲ့စစ်မှန်တဲ့ချမ်းသာကို ပေးနိုင်တဲ့အတွက်ကြောင့်တန်ဖိုးအကြီးမားဆုံးသောဥစ္စာပစ္စည်းဆိုပြီးတော့သူတော်ကောင်းကြီးတွေမျက်နှိုးကြတဲ့ဥစ္စာပစ္စည်း9မျိုးရှိတယ်။အဲ့ဒီဥစ္စာပစ္စည်း9မျိုးရဲ့အကြောင်းကို9ညလောက်ပြောရရင် ကောင်းမယ်လို့တွေးမိတယ်နော် အဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးကတစ်မျိုးစီတစ်မျိုးစီမှာကျယ်ပြန့်တဲ့အဓိပ္ပာယ်ရှိတယ်အခြေခံကျတဲ့သိစရာတွေလို့လဲဘုံဘုံတို့မြင်မိတယ်ပေါ့နော်တတ္တတရားသီလတရားဟိရိတရားဩတ္တပတရားသုတ္တတရားစာဂတရားပညာတရားဒီတရားခုနှစ်လုံးဟာတလုံးချင်းစီမှာကျယ်ပြန့်တဲ့နည်းနည်းတဲ့အဓိပ္ပာယ်ရှိသလိုအခြေခံကြကြဗုဒ္ဓဘာသာဝင်တိုင်း ပိုင်ပိုင်နိုင်နိုင်သိထားတဲ့သူတော်ကောင်းတရားတွေဒါကြောင့်ဒီအကြောင်းအရာလေးခုနှစ်မျိုးခုနှစ်ညလောက်ဇက်တိုက်ပြောခြင်းတယ်ချိန်ပန်များစွာဟောဖို့ပါတယ်ဒီတရားကိုများသောအားဖြင့်တော့တညာတဲ့နဲ့ခုနှစ်ပါးလုံးပြီးအောင်ပဲဟောလိုက်တာပေါ့နော်အဲ့တော့တပားစီတပားစီမှာ ပြောကျင်တာလေးတွေခုနှစ်ပါးလုံးစုံအောင်ပြောရမှာဆိုတော့တပားချင်းစီမှာပြောကျင်တာလေးတွေ ကိုအောင်မပြောနိုင်မဲနဲ့ကြံနေတာလေးတွေရှိတယ်အဲ့ဒါအခုဒီတရားပွဲလေးမှာစုံအောင်ပြောပြမယ်ပေါ့နော်အဲ့တော့တစ်ပါးတစ်ပါးကို45မိနစ်လောက်ဆိုရင်အများကြီးပြောရတာပါပဲဟိုတရားကိုအကြာကြီးလည်းပဲဟိုဒီတရားပွဲလေးတွေမှာမဟောကျင်ဘူးပေါ့နော်45မိနစ်လောက်ဆိုရင်အတော်ပဲလို့ဒါပေမဲ့တရားရှိရှိသွားနေတယ်ဟုတ်လား တော့ဒီတရားခုနှစ်လုံးအကြောင်းကိုပြောရင်တော့င်္ဂုတ္တပါဠိတော်တတ္တကနိပတ်ထဲမှာဥက္ကတုတ်တံဆိုပြီးတော့မှတ်တမ်းတင်ထားတာရှိအဲ့ဒီတုတ်တံကိုပဲအခြေခံပြီးတော့ပြောရမယ်တော့တရားကောင်းစဉ်လေးဘလို့ပေးရင်လုံးဆိုတော့လူချမ်းသာလို့ဒီလိုလေးပေးခြင်းတယ်တကယ်ချမ်းသာတဲ့လူတစ်ယောက်ဖြစ်ဖို့အတွက်ဘလို့ဥစ္စာပစ္စည်းတွေကိုပိုင်ဆိုင်မှုရှိရမလဲဆိုတာလေးပေါ့နော် တော့လူချမ်းသာအပိုင်း1အပိုင်း2ဒီလိုလေးသွားမယ်ပေါ့နော်အဲ့ဒါဒီကနေ့တော့အပိုင်း1ပေါ့အဲ့ဒါဥက္ကသုတ်တံကနေစပြီးတော့ပြောကြည့်ရအောင်အခါတစ်ပါးမှာမြတ်စွာဘုရား ရေတဝန်ကြောင်းတိုက်တော်မှာသတင်းသုံးတော်မူနေတော့ကောသလမင်းကြီးရဲ့အမတ်တယောက်ဖြစ်တဲ့ဥက္ကလို့အမည်ရတဲ့အမတ်ကြီးမြတ်စွာဘုရားရဲ့ထံတော်မောက်ရောက်လာပြီးတော့မြတ်စွာဘုရားကိုစကားတခွန်းလျှောက်တယ်မြတ်စွာဘုရားတဲ့ ရောဟဏတတိရဲ့မြေးဖြစ်တဲ့မိဂါရတတိဟာအလွန်တရာမှချမ်းသာတယ်ဗျာသူ့ရဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုဟာအံ့ဩစရာကောင်းလောက်အောင်ကိုပဲများပြားလာပါတယ်ဗျာလို့ရှောက်တယ်။ရှောက်တော့မြတ်စွာဘုရားကတခါကြီးတဲ့အဲ့ဒီမိဂါရတတိကဘလောက်တောင်ဥစ္စာပစ္စည်းတွေအများကြီးပိုင်ထားတာတော့မေးတော်မူတယ်။ဒီတော့မကြီးရမြတ်စွာဘုရားတဲ့အဲ့ဒီမိဂါရတတိဟာ ရွှေလေးကြီးတဲ့ကိုပဲသိန်း100လောက်ပိုင်ထားအေးတဲ့နော်ရွှေကိုသိန်း100ဆိုတာနော်တစ်ကြက်သားကိုတစ်ကြက်နှုံးနဲ့တွက်မယ်ဆိုရင်တကယ်နေတဲ့ဥစ္စာပစ္စည်းတွေမဟုတ်ဘူးနော်တခြားသောအသုံးဆောင်တွေငွေအစရှိတဲ့နော်ယတနာပစ္စည်းတွေဥစ္စာပစ္စည်းတွေအရေးအတွက်ကတော့ဘယ်လောက်များတယ်လို့ကိုပိုင်းခြားဖို့ခက်လက်အောင်အများကြီးပိုင်းထားတယ်အဲ့လိုရောက်တော့မြတ်စွာဘုရားတခါကြီးတဲ့ အဲ့ဒီဥစ္စာပစ္စည်းတွေကိုဥစ္စာပစ္စည်းတွေမဟုတ်ပါဘူးလို့ငါမဆိုလိုပါဘူးတဲ့အဲ့ဒါတွေလည်းဥစ္စာပစ္စည်းတွေပါပဲတဲ့ဒါပေမဲ့လို့အဲ့ဒီဥစ္စာပစ္စည်းတွေဆိုတာကရေမင်းမင်းကိုသူမချစ်မနစ်သက်တော့သူလို့ဆိုတဲ့ရန်သူမျိုး၅ပါးကဖြစ်စည်းမယ်ဆိုရင်အချိန်မရွေးပြည့်စည်သွားနိုင်တဲ့အတွက်ကြောင့်တကယ်တန်ဖိုးကြီးမားတဲ့ဥစ္စာပစ္စည်းတွေလို့မဆိုနိုင်ဘူးတဲ့တတ္တာတီလဟိရိဩတ္တပတုတ္တစာကပညာလို့ဆိုတဲ့ စိတ်ရမုံမြတ်တဲ့အည်အသွေးကြီး9မျိုးစစ်မှန်တဲ့ချမ်းသာကိုပေးနိုင်တဲ့အတွက်ကြောင့်ပညာရှိသူတော်ကောင်းကြီးတွေအလွန်မှတန်ဖိုးထားကြတယ်မြတ်နိုးကြတယ်သူတော်ကောင်းဥစ္စာနော်သူတော်ဥစ္စာ9ဖြာလို့ဆိုတယ်ဒီအည်အသွေး9မျိုးကို ပိုင်ဆိုင်မှသာလျှင်တကယ်ချမ်းသာတဲ့လူတစ်ယောက်လို့ဆိုရမယ်လို့အဲ့ဒါလိုလေးမြတ်စွာဘုရားအမိန့်ရှိပြီးတော့ကာထာတော်၃ပုဒ်မြတ်စွာဘုရားအဲ့ဒီမှာဟောတယ် တတ္တာဒနံသီလဒနံဟိရိဥတ္တပိယံဒနံသုဒ္ဓဒနင်္စစာဂောစာပညာဝေတတ္တမဒနံတခါကြီးလောကမှာတကယ်စစ်မှန်တဲ့ချမ်းသာကိုပေးနိုင်တဲ့တန်ဖိုးဖြတ်လို့မရတဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးရှိတယ်။ဘာတွေတုံးဆိုတော့တတ္တာဒနံယုံကြည်မှုဆိုတဲ့တတ္တာတရားဖရာတရားတန်ခါယရဏမြတ်သုံးပါးရဲ့ဂုံအည်အသွေးနဲ့စေတနာရဲ့စွမ်းရည်တတ္တိလို့ဆိုတဲ့ကံကံရဲ့အကျိုးကိုယုံကြည်တာ။ တေလတဏမိမိရဲ့ကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိမ့်သိမ့်နိုင်တာလူတယောက်အနေနဲ့၅ပါးတေလပေါ့နော်နောက်ဟိရိဥဒ္ဒပိယန္တဏဟိရိဥဒ္ဒပမကောင်းမှုအကုသိုလ်တွေကို ပြုတ်ရပြောရတွေးရမှာကိုရှက်တဲ့သဘောမကောင်းမှုအကုသိုလ်တွေကိုပြုတ်ရပြောရတွေးရမှာကိုကြောက်တဲ့သဘောဟိရိဥဒ္ဒပနှလုံးတွဲလေးအမြဲတမ်းကြာဘူးနာဝရှိနေတဲ့တရားပေါ့နော် နောက်၅ခုမြောက်ကတုတ္တတဏင်စတယ်ဘုရားရှင်ကိုရမြတ်ကြီးဟောကြားတော်မူခဲ့တဲ့ဒုက္ခငြိမ်းချောင်းချမ်းသာကြောင်းနိလန်းကောင်းအစစ်အမှန်တွေဖြစ်တဲ့တရားဒေသနာတွေကိုအများကြီးသိအောင်မြင်အောင်နားလည်အောင်နာယူထားတာမှတ်သားထားတာလေ့လာထားတာတုတ္တယရဏတုတ္တဥစ္စာ နောက်စာကောစာစွန့်လွတ်နိုင်တဲ့စွန့်ရည်တတိဥစ္စာပစ္စည်းကိုစွန့်လွတ်တဲ့အခွင့်အရေးကိုစွန့်လွတ်တဲ့နောက်ဆုံးအမြင့်မားဆုံးစွန့်လွတ်ခြင်းရတော့လောဘဒေါသမောဟကိလေသာတရားတွေကိုစွန့်လွတ်နိုင်တယ်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 အနှစ်သာရကင်းမဲ့တဲ့ပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့တက်တက်သဘာဝတရားအစုအဝေးသာလင်ဖြစ်ပေါ်ပြောင်းလဲနေတဲ့အနတ္တတရားတွေလို့အမှန်တိုင်းသိတယ်။နောက်ဆုံးသစ္စာလေးပါးကိုသိတယ်။ပညာကတော့အဆင့်မျိုးမျိုးပေါ့နော်။အဲ့ဒါလိုသဘာဝတရားတွေရဲ့အကြောင်းကိုသိတဲ့ပညာဆိုပြီးတော့ဥစ္စာပစ္စည်းကြီး9မျိုးလောကမှာရှိတယ်တဲ့။တတ္တသီလဟိရိဩတ္တပသုတ္တစာကပညာနော်။အဲ့ဒါလိုမြတ်စွာဘုရားဥစ္စာပစ္စည်း9မျိုးကိုရေတွက်ပြပြီးတဲ့နောက်မှာဒီဥစ္စာပစ္စည်း9မျိုးရဲ့ နော်စွမ်းရည်တတိတနည်းအားဖြင့်ဒီဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်ထားမယ်ဆိုလို့ရှိရင်နော်ဘလို့လူမျိုးဖြစ်သွားတယ်လဲဆိုတာလေးကိုမြတ်စွာဘုရားဟောတယ်ယတဧတေတနာအဋ္ဌိအဋ္ဌိယပုရိတတဝါတဝေမဟာတနောလောကေအာဇေယောဒေဝမနုတိတခါကြီးတဲ့အခုငါပြောခဲ့တဲ့အဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးကိုနော်ဒီလောကကြီးမှာယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ပိုင်ဆိုင်ထားခဲ့မယ်ဆိုလို့ရှိရင်နော်အဋ္ဌိယပုရိတတဝါ ယောက်ျားမိန်းမမခွဲဘူးဘသူပဲဖြစ်ဖြစ်ပိုင်မယ်ဆိုလို့ရှိရင်ကိုယ်တန်တမှာရှိအောင်လုပ်ထားမယ်ဆိုလို့ရှိရင်တဝေမဟာတနောလောကေအဲ့ဒီပုဂ္ဂိုလ်အလွန်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တယောက်လို့ဆိုရမည်တဲ့မဟာတနဆိုမဟာတနမဟာတကြွယ်ကြီးတယောက်နော်အလွန်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ကြီးတယောက်လို့ဆိုရမယ်တထေကြီးတူပေါ့နော်အာဇီယောဒေဝမာနုတိဒီစကလုံးလေးကနှစ်သက်စရာကောင်းတယ် ။ဘာပြောတုံးဆိုတော့ဒေဝမာနုတေနဲ့နဲ့တကွာတော့ဟောဒီလူလောကကြီးမှာအစီရောတဲ့အဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးကို ပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ကိုဘယ်သူမှအနိုင်ယူလို့မရဘူးတဲ့။သူ့ကိုဘယ်သူမှမနိုင်ဘူးတဲ့။ तू ကအောင်နိုင်သူတယောက်ဖြစ်တယ်ပေါ့။တနည်းအားဖြင့်သူ့ရဲ့ဒီချမ်းသာကြွယ်ဝမှုကြောင့်ဖြစ်လာတဲ့စစ်မှန်တဲ့ချမ်းသာကိုပျက်စီးအောင်ဘယ်သူမှမဖျက်ဆီးနိုင်ဘူး။ဘုန်းဘုန်းတို့လောကီဥစ္စာပစ္စည်းတွေကိုပိုင်ဆိုင်လို့ဖြစ်တဲ့ချမ်းသာဒုက္ခဆိုတာက လူတိုင်းကအချိန်မရွေးအနှောင့်အယှက်ပေးမယ်ဆိုရင်ပေးလို့ရတယ်အနိုင်ယူမယ်ဆိုရင်ယူလို့ရတယ်ဟုတ်လားဒီတတ္တာသီလာဟိရိဥဒ္ဒပသုဒ္ဒစာကပညာဆိုတဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်လို့ချမ်းသာပြီဟေးဆိုရင်အဲ့ဒီလူရဲ့ချမ်းသာမှုကိုလူမပြောနဲ့နတ်ကတောင်မှအနိုင်ကျင့်လို့မရဘူးဖြက်လို့ဖြက်စီလို့လို့မရဘူးတဲ့သူအမှတကယ်အမကန်ကျက်ရှိတယ်ချမ်းသာပေါ့နော်အဲ့လိုမြတ်စွာဘုရားကလူလောကမှာတကယ်ချမ်းသာတဲ့လူတယောက်ဘယ်သူမှဖြက်စီလို့မရအောင်အမကန်ကျက်ရှိရှိ နော်ချမ်းသာနေတဲ့လူတစ်ယောက်ဖြစ်ဖို့အတွက်နော်ရှိရမယ့်အရေးအသွေးခုနှစ်မျိုးကိုဟောပြီးတဲ့နောက်မှာတိုက်တွန်းချက်ကလေးနောက်ဆုံးတတိယကာထာပါပြောတော့တတ္တမတတ္တင်စာတိလင်စာပတာဒံဓမ္မဒတနံအနုယုံစေထမေဓာဝီတရံဗုဒ္ဓနာသာသနံအဲ့ဒါကြောင့်မို့လို့တဲ့မြတ်စွာဘုရားရဲ့အစုံအမတွေကိုအမှတ်ရကြတဲ့ဉာဏ်ရှိကြတဲ့ပုဂ္ဂိုလ်တွေဟာတတ္တင်စာယုံကြည်မှုကို၎င်းတိလင်စာကိုချင်းတိလကို၎င်းပတာဒံမြတ်စွာဘုရားရဲ့ပုံမှာကြည်ညိုမှုကို၎င်းဓမ္မဒတနံ သူတော်ကောင်းတရားကိုသိမြင်နားလည်ခြင်းလို့ဆိုတဲ့ပညာတရားကိုလည်းကောင်းအနုယုံစီထကိုယ်တန်တာမှာပိုင်အောင် ရှိအောင်အမြဲတမ်းကြိုးပမ်းအထောက်သင့်တယ်တဲ့ဒီဥစ္စာပစ္စည်းတွေကိုရှာဖွေသင့်တယ်ပေါ့နော်ဒီဥစ္စာပစ္စည်းတွေကိုရှာဖွေလို့ပိုင်းဆိုင်ပြီးဆိုရင်သူဟာတကယ်ချမ်းသာတဲ့လူတစ်ယောက်ဖြစ်တယ်ဘလောက်ထိသူ့ရဲ့ချမ်းသာမှုဟာအမကန်ကျက်ရှိလဲမေးနတ်တွေကတောင်အနှောင့်ယှက်မပေးနိုင်ဘူးသူ့ရဲ့အောင်မြင်မှုဟာအလွန်ကြီးကျယ်တယ်ပေါ့နော်ပြန်လဲကြာရှုံးခြင်းမရှိတဲ့အောင်မြင်မှုပေါ့ ဘုမတို့လောကီလိုအောင်မြင်မှုဆိုတာအချိန်မွေးပြန်ပြီးတော့ကြာရှုံးနိုင်တယ်ပေါ့ဟုတ်လားဒါကြောင့်မြတ်စွာဘုရားကအလွန်တရာဥစ္စာပစ္စည်းတွေပေါ်များလို့နော်အံ့ဩစရာကောင်းလောက်အောင်ကြီးကျယ်တဲ့ပိုင်ဆိုင်မှုရှိတယ်နော်တတိတယောက်အကြောင်းကိုလာလျှောက်လို့မြတ်စွာဘုရားကစကားနောက်ကိုတရားပအောင်ဒါပြောပြတာပေါ့အဲ့ဒီဥစ္စာပစ္စည်းတွေဆိုတာဘဝမှာဒီလောက်ကြီးအရေးမပါဘူးဆိုတဲ့အတိတ်ပဲနော်တကယ်ချမ်းသာတဲ့လူတယောက်ဖြစ်ဖို့ဆိုရင်အခုပြောခဲ့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုသာ ပိုင်ဆိုင်အောင်ကြိုးစားရမယ်ဒါကိုပြောခြင်းတာဟုတ်လားအဲ့လိုဆိုရင်ဘုံဘုံတို့ဒီတုတ်တန်လေးကိုဒီဒေသနာလေးကိုကောက်ချက်ဆွဲမယ်ဆိုရင်လူလောကမှာတကယ်ချမ်းသာတဲ့လူဆိုတာဘယ်လိုလူမျိုးလဲဆိုတဲ့မိကွန်းရဲ့အဖြေကိုရပြီလို့ထင်တယ်နော်ဘယ်လိုလူမျိုးကိုတကယ်ချမ်းသာတဲ့လူလို့ပြောမလို့ယုံကြည်မှုတရားတရားရှိတဲ့လူကိုကျင့်တီလာဖြူစင်မှုတီလာတရားရှိတဲ့လူမကောင်းမှုအကုသိုလ်တွေကိုရှက်ရွံ့တဲ့သဘောနော်ကြောက်ရွံ့တဲ့သဘော ရှိတဲ့လူဘုရားဟောတရားဒေသနာတွေကိုအများကြီးသိမြင်နားလည်မှုမှတ်သားမှုရှိတဲ့လူစွန့်လွတ်နိုင်စွမ်းရှိတဲ့လူဘဝခန္ဓာအကြောင်းကိုအမှန်ကန်သိမြင်နိုင်စွမ်းရှိတဲ့လူဒီလိုလူတွေဒီသားလင်းတကယ်ချမ်းသာတဲ့လူလို့ဆိုရမယ်เนาะအဲ့ဒါဘုန်းတို့ဆက်ပြီးတော့ပြောရင်တာကဒီဥစ္စာပစ္စည်းခုနှစ်မျိုးကဘလောက်တောင်ပိုင်ဆိုင်ထားတဲ့လူကိုချမ်းသာမှုဖြစ်စေလို့သူ့ကိုဥစ္စာပစ္စည်းဥစ္စာပစ္စည်းထဲမှာမှတန်ဖိုးအကြီးမားဆုံးသောဥစ္စာပစ္စည်းလို့ပြောရတာတော့ သူတို့ရဲ့ချမ်းသာစေနိုင်တဲ့စွမ်းရည်တတ္တိကို ပြောကျင်တာဒီတရားခုနှလုံးရဲ့တလုံးချင်းစီရဲ့အတိဘယ်နဲ့စွန့်ရည်တတ္တိပေါ့နော်အတိဘယ်ကိုလည်းပြောဥမှရမယ်ဟုတ်လားဆိုကြပါစို့တတ္တတရားဆိုတာဘာလဲ तू ကဘလို့စွန့်တတ္တိရှိတာလဲသူ့ကြောင့်တတ္တဝါတွေကဘလို့ချမ်းသာတာလဲသူ့ကိုပိုင်ရင်ဘာဖြစ်မှာလဲတရားခုနှလုံးလုံးကိုတလုံးတညလောက်ဘုံဘုံတို့ပြောကြည့်ရအောင်ဟုတ်လား ခုဒါတရားဏိဒန်းနဲ့နည်းနည်းရှင်းနေပြီနော်အဲ့တော့ဒီနေ့ညတော့တရားတရားအကြောင်းကိုအဓိကပြောခြင်းတာဟုတ်လားတရားတရားဆိုတာဘာလဲတရားတရားကိုပိုင်လို့ရှိရင်ဘလို့ချမ်းသာမှာလဲအဓိကဒီမေးခွန်းတစ်ခုရဲ့အဖြေပါပဲဟုတ်လားဒါလေးကိုဘုံဘုံတို့အစီအစဉ်လေးချပြီးတော့ပြောကြည့်ခြင်းပါတယ်အဲ့တော့တရားတရားဆိုတာဘာလဲနော်တရားလို့လူတွေအလွယ်ခေါ်နေတဲ့နော်ပြီးပြီးပြင်းပြင်းခေါ်မယ်ဆိုရင်တတ္တာလို့ခေါ်ရမယ် သူတော်ကောင်းတရားနော်ဒါတွေဒါအုပ်ချိုင်နှလုံးဆင့်ထားဆိုတော့တရားလို့လူတွေကတော့အပေါ်ယံပဲပြောနေကြတာဟုတ်လားအမှန်ကပါလေတတ္တာနော်တတ္တာဆိုတာယုံကြည်မှုဘာကိုယုံကြည်တာတုံးလို့မေးရင်အမှန်တရားကြီး၄မျိုးကိုယုံကြည်တာအမှန်တရားကြီး၄မျိုးကပါတော့မြတ်စွာဘုရားကိလေသာခတ်သိမ်းငြိမ်းတော်မူတယ်တရားအလုံးစုံကိုသိတော်မူတယ်မြတ်စွာဘုရားမှာစစ်မှန်တဲ့ဂုံအည်သွေးတွေရှိတယ်အဲ့ဒါဟာအမှန်တရားပါ အထူးသဖြင့်မြတ်စွာဘုရားနော်ကိလေသာအပူငြိမ်းတယ်တရားလုံးစုံကိုသိတယ်အလုံးစုံပြည့်ပြည့်စုံတယ်နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဘဂဝါဆိုတာပြည့်စုံလောကီရောလောကုတ္တရာရောရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအကုန်လုံးပြည့်စုံတယ်လူလေသေးမရှိဘုံတော်နန္ဒကံတော်နန္ဒဉာဏ်တော်နန္ဒဒီလိုတော့ပူဇော်ကြတာပေါ့နော်အမှန်ကပါလေပြည့်စုံတယ်ဆိုတဲ့အဓိပ္ပာယ် သူမှလိုက်လို့မမီလောက်အောင်ပြည့်စုံတယ်အရဟတောဆိုတာကိလေသာငြိမ်းတယ်တမတံဗုဒ္ဓဆိုတာတရားလုံးစုကိုအမှန်အကန်ဘယ်သူမှမပြောဘဲနဲ့သိဟုတ်လားအဲ့ဒီလိုမြတ်စွာဘုရားရဲ့စစ်မှန်တဲ့အည်အသွေးတွေရှိနေတယ်ဆိုတာအမှန်တရားပဲအဲ့ဒါကိုယုံကြည်လို့ရှိရင်အဲ့ဒါပါတော့တရားတရားတဲ့နောက်ဒုတိယအမှန်တရားသူတော်ကောင်းတရားရဲ့စွန့်ရည်တတ္တိနောက်သီလသမารိပညာဒါနသီလဘာဝနာသူတော်ကောင်းတရားတိုင်းဟာသူ့စွန့်ရည်နဲ့သူ့ နော်ကျင့်သုံးကြတဲ့ပုံကိုယ်တွေကိုချမ်းသာမှုကိုဖြစ်စေတယ်နောက်ဆုံးတန်တရားဝိဒုက္ခကလွတ်မြောက်အောင်ဆောင်းခြင်းပေးနိုင်တယ်ဟုတ်လားအဲ့လိုသူတော်ကောင်းတရားရဲ့စွန့်ရည်တတ္တိအမှန်ကန်အမှန်တရားကိုယုံကြည်ရင်လည်းပါတော့တရားတရားဟုတ်လားနောက်အရိယာတန်ဃာတော်တွေအထူးသဖြင့်ပေါ့နော်မြတ်စွာဘုရားရှင်ကိုရမြတ်ကြီးရဲ့တပည့်သာဝကတွေသူတို့ရဲ့ဂုဏ်တွေကိုယုံကြည်တယ်ဆိုရင်ဒါပါတော့တရားတရားမမှန်ကန်ကန်ကျင့်တယ်ရိုးရိုးသားသားကျင့်တယ်အသိဉာဏ်ရဖို့အတွက်ကျင့်တယ် အယူသေးခံယူခြင်းကထိုက်တန်အောင်ကျင့်တယ်အဲ့ဒါလိုအကြောင်းကုန်၄ပါးနဲ့ပြည့်စုံလို့အရိယာတူဖြစ်သွားပြီဆိုလို့ရှိရင်အာဟုနေရအယဝေးရလှူတာတောင်ယူလာတာတောင်အလှူခံယူထိုက်တယ်ပါဟုနေရဧည့်သည်လုံငါထားတဲ့မွန်မြတ်တာတွေကိုတောင်အလှူခံယူထိုက်တယ်ဓက္ခိနေရမြတ်သောအလှူကိုခံယူထိုက်တယ်အင်စလိကရဏီယလက်ဥချီမှုရှိခိုးထိုက်တယ်အနုတ္တရံပုံညက်ခေတံလောကသာတလောကလုံးရဲ့ကောင်းမှုဒီဟုသောမျိုးစေ့ကိုစိုက်ပျိုးကြဲချရာအတုမဲ့လေယာမြေကောင်းတစ်ဖွဲတောင်ဖြစ်သွားတယ် အဲ့လိုတန်ဃာတော်တို့ရဲ့ဂုံဒါအမှန်တရားအဲ့ဒါကိုဘာလို့ရမလို့ယုံကြည်ရမယ်တရားတရားနောက်လေးခုမြောက်အမှန်တရားလည်းအလွန်အခြေခံကြတယ်အဲ့ဒါဘာလို့ဆိုတော့အလွယ်ပြောရရင်ကံကံရဲ့အကျိုးပေါ့ကံဆိုတာစေရနာကိုပြောတာဟုတ်လားစေရနာဆိုတာတိုက်တွန်းနှိုးဆော်တဲ့သဘောဘုံဘုံတို့ရဲ့ကာယကံဝစီကံမနောကံကံသုံးပါအမှုကိစ္စတွေကိုအဲ့ဒီစေရနာရဲ့တွန်းအားနဲ့ဘုံဘုံတို့လှုပ်ကြတာပြောကြတာတွေးကြတာဒါကြောင့် စေတနာကိုပဲကံလို့မြတ်စွာဘုရားဟောတယ်။ तू ကအဓိကခေါင်းဆောင်ပေါ့နော်။ဒါကြောင့်အကျိုးပေးတာ तू ကပေးတာ။အဲ့ဒီစေတနာလဲကောင်းတဲ့စေတနာဆိုးတဲ့စေတနာလို့နှစ်မျိုးရှိတယ်။ကောင်းတဲ့စေတနာကချမ်းသာမှုကိုဖြစ်စေတယ်ဆိုးတဲ့စေတနာကဆင်းရဲမှုကိုဖြစ်စေတယ်ဒါဘယ်သူမှသူတို့ကိုဒီလိုဖြစ်အောင်လုပ်တာတာမဟုတ်သူ့ရဲ့တဘာဝတရားကြီးရဲ့ပင်ကိုယ်သဘောတဘာဝအမှန်တရားကြီးပေါ့နော်။စိတ်ကောင်းနှလုံးကောင်းထားမယ်ဆိုရင်ချမ်းသာတယ် စိတ်ကောင်းနှလုံးကောင်းထားလိုက်တဲ့အချိန်ကစပြီးတော့စိတ်ကိုကချမ်းသာသွားတယ်အဲ့ဒီချမ်းသာတဲ့စိတ်နဲ့ကောင်းတဲ့စိတ်နဲ့လုံမယ်ပြောမယ်တွေးမယ်ဆိုဒါအကောင်းကြီးဖြစ်လာမှာအကျိုးရလက်ကလည်းအကောင်းမယ်ထွက်လာမှာစိတ်ယုံမှမွေးမယ်စေနာစိုးထားမယ်ထားတဲ့အချိန်မှာကိုယ်ပဲပူလောင်တယ်ပင်ပန်းတယ်ဆင်းရဲတယ်အဲ့ဒီဆိုးတဲ့စေနာတွေမကောင်းတဲ့စိတ်တွေနဲ့လုံမယ်ပြောမယ်တွေးမယ်ဆိုရင်ဘာမှကောင်းနိုင်စရာမရှိဘူးအကျိုးရလက်ကလည်းအကောင်းမဟုတ်ဘူးပေါ့နော်ဒါအမှန်တရားကြီးတွေပေါ့အခြေခံကြကြဘုံဘုံတို့ နော်သိမြင်နားလည်ရမယ်ယုံကြည်ထားရမယ်အမှန်တရားဒါကြောင့်တရားတရားဆိုတာဘာလဲလို့မေးရင်ပြောတတ်ရမယ်နော်ဖရာတရားတန်ခါယတနာမြတ်သုံးပါးရဲ့ဂုံအည်အသွေးနဲ့စေတနာရဲ့စွမ်းရည်တတ္တိလို့ဆိုတဲ့ကံကံရဲ့ကျိုးကိုယုံကြည်တာဟုတ်လားအဲ့ဒီတရားတရားကိုဒီမှာမြတ်စွာဘုရားတတ္တာဒဏံသူ့ကိုပိုင်တဲ့လူဟာလူချမ်းသာတရားအဲ့ဒီချမ်းသာမှုကိုဘယ်သူမှတော့မအနိုင်ယူလို့မရဘူးလို့ဒီလိုဟောတာအဲ့တော့ဒီလောက်တန်ဖိုးရှိတဲ့တရားတရား သူ့ရဲ့အဓိပ္ပာယ်ကိုခုပြောခဲ့ပြီနော်။ဘာကြောင့်သူ့ကိုတန်ဖိုးရှိရလို့ပြောတာတော့။ तू ကတတ္တဝါတွေကိုဘလို့ချမ်းသာစေတာတော့။ဒါကိုဘုံဘုံတို့နားလည်ဖို့လိုတယ်။အကျဉ်းမြင်အဖြစ်တော့နော်သဒ္ဓါတရားရှိမှချမ်းသာမယ်သဒ္ဓါတရားရှိရင်လူချမ်းသာလို့တော့ကြားဘူးတာပေါ့နော်။ဒါပေမဲ့သဒ္ဓါတရားကဘလို့ချမ်းသာသေးတာလဲလို့မေးရင်ကြတော့စစ်စစ်ပေါက်ပေါက်ပြောတတ်ဖို့မလွယ်တော့ဘူးဟုတ်လား။အဲ့တော့ဘုံဘုံတို့အကျဉ်းမြင်လေးပြောပြမယ်သဒ္ဓါတရားရဲ့စွန့်ရည်တတ္တိတတ္တဝါကိုဘလို့ချမ်းသာစေသလဲဆိုတာလေး။ လောကမှာချမ်းသာဒုက္ခဆိုတာကောင်းမွန်တဲ့အလိုကောင်းမွန်တဲ့အပြောကောင်းမွန်တဲ့အတွေးရမှတဆင့်ဖြစ်လာတဲ့အရာတွေကြီးပဲဟုတ်လားအလုတ်ကောင်းမှအပြောကောင်းမှအတွေးကောင်းမှချမ်းသာနိုင်တာ။အိုးအဲ့ဒီအလုတ်ကောင်းအပြောကောင်းအတွေးကောင်းဆိုတာလည်းပဲဒီအလုတ်ဒီအပြောဒီအတွေးတွေဟာချမ်းသာမှုကိုဖြစ်စေတယ်လို့သူတို့ရဲ့စွန့်ရည်တတ္တိကိုယုံကြည်တဲ့တရားတရားရှိမှအလုတ်ကောင်းအပြောကောင်းအတွေးကောင်းဆိုတာကထွက်နိုင်တာ။ဟုတ်တယ်မို့လား။နော် သူတို့ရဲ့စွန့်ရည်တတ္တိကိုမယုံဘူးဆိုရင်ဘုံဘုံတို့ကောင်းတာကိုမလုံးနိုင်ဘူးအဲ့ဒါလိုပဲမကောင်းတာရဲ့စွန့်ရည်တတ္တိကိုဆင်းရဲစေတဲ့ဟဲ့ဒါတွေကယုံညံ့တဲ့တရားတွေမကောင်းတဲ့တရားတွေဒုက္ခဖြစ်ဒုက္ခပေးမဲ့အရာတွေလို့မယုံဘူးဆိုရင်လည်းမကောင်းတာကိုဘုံဘုံတို့ရှောင်မှာမဟုတ်ဟုတ်လားအဲ့တော့မကောင်းတာကိုရှောင်မှလည်းပဲမကောင်းမှုရဲ့အကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခကဘုံဘုံတို့လွတ်ငြိမ်းချမ်းသာခွင့်ရမယ်ကောင်းတာကိုရှောင်ရွက်မှလည်းပဲကောင်းမှုရဲ့အကျိုးဆက်ဖြစ်တဲ့ချမ်းသာဒုက္ခကိုရမယ် အဲ့တော့မကောင်းမှုကိုရှောင်နိုင်ခြင်းကောင်းမှုကိုရှောင်နိုင်ခြင်းဆိုတာကအဓိကဘယ်ပုံမှာမူတည်နေတာလဲဆိုတော့အဲ့ဒီမကောင်းမှုနဲ့ကောင်းမှုရဲ့စွန့်ရည်တက်တီကိုယုံနေဆိုတဲ့ယုံကြည်တယ်ဆိုတဲ့တရားတရားပေါ်မှာအဓိကမူတည်နေတာဟုတ်တယ်မဟုတ်လားအဲ့ဒါဘုံတို့ကောက်ချက်ဆွဲရမယ်ဆိုလို့ရှိရင်ယုံကြည်မှကောင်းတာကိုလုံနိုင်တာကောင်းတာကိုလုံမှကောင်းမှုရဲ့အကျိုးဆက်ချမ်းသာဒုက္ခကိုရနိုင်ယုံကြည်မှမကောင်းတာကိုရှောင်နိုင်တာမကောင်းတာကိုရှောင်နိုင်မှမကောင်းမှုရဲ့အကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခနဲ့ဝေးမှာဒီလိုသွားတာဟုတ်လား ဒါကြောင့်တရားတရားကတတ္တဝါကိုဘလို့ချမ်းသာသေးတယ်လေလို့မေးရင်ကောင်းမှုကနေတဆင့်ချမ်းသာစေတယ်လို့နားလဲရမယ်ယုံမှလုံမယ်လုံမှရမယ်ရမှချမ်းသာမယ်ဒါပဲလူရင်းလေးတွေကိုနားလဲရမယ်နော်ဘာလဲတော့ယုံမှလုံတယ်လုံမှရတယ်ရမှချမ်းသာတယ်ဟုတ်လားဒါနာကောင်းမှုယုံမှပဲလုံဒါနာရဲ့အကျိုးဆက်လုံရင်းနဲ့လည်းယုံစရာတွေတွေ့လာတယ်။အော်ပေးရပေးခြင်းရဲ့အရသာပေးကြည့်တော့လည်းသိရတယ် ဟောတချို့ဆိုရင်ဒီဘဝတွင်အကျိုးပေးကြတယ်။ဩပေးလို့ကိုမပြီးနိုင်ဘူး။ပေးခြင်းမှာပြုံးမွေ့ပြီးတော့ပေးခြင်းနဲ့ပဲသူတို့ကဘာလို့နေကြတယ်။မရှိဘူးလားဒီလိုလူတွေ။အဲ့လိုပဲကိုချင်းသီလစောင့်ထိန်ပြီးတော့ကောင်းမှုရဲ့အကျိုးဆက်ကိုခံစားရတဲ့လူတွေရှိတယ်။အထူးသဖြင့်တရားဘာဝနာကိုပွားများပြီးတော့နော်စိတ်နှလုံးရဲ့အေးချမ်းမှုချမ်းသာမှုဟုတ်လား။နောက်ဆုံးအမျိုးမျိုးသောချမ်းသာဒုက္ခတွေနဲ့နော်ပြည့်စုံနိုင်တဲ့အနေအထားတွေကိုနော်လက်တွေ့အရာရောတဘာဝကြကြနော်ယုတ်တိရှိရှိတွေးကြည့်တဲ့အမြင်ရရောသိမြင်ပြီးတော့ နော်ဘာဝနာတရားတွေပွားများလို့ချမ်းသာကြတဲ့လူကမရှိဘူးလားရှိရနော်အဲ့တော့ချမ်းသာစေချမ်းသာမှန်ကိုရသွားတယ်ဆိုတာတကယ်တမ်းအရိယာသူတော်စင်တွေကိုရည်ညွှန်းတာပဲအဲ့တော့အရိယာဖြစ်သွားတယ်ဘာလို့အရိယာဖြစ်သွားကြတာတော့နိဗ္ဗာန်ချမ်းသာကိုမြင်သည်အထိသူတို့ဉာဏ်ပညာတွေဘာကြောင့်မြင်မသွားကြတာတော့သူတို့တရားအလုပ်ကိုလုပ်လို့ပေါ့သတိပဋ္ဌာန်ဘာဝနာတွေကိုတကယ်ကိုပွားများကြလို့ပေါ့ဘာလို့သူတို့ပွားများကြတာတော့ယုံကြည်မှုခိုင်မြဲလို့ထက်သန်လို့ပေါ့ဟုတ်တယ်မို့လားယုံတဲ့လောက်လောက်တာနော်မယုံရင်မလုံနိုင်ဘူးဟုတ်လား လှုပ်တယ်ဆိုတဲ့နေရာမှာတော့မှကိုယုံကိုလှုပ်တာယုံကြည်မှုအတိုင်းတာပေါ်မှာပဲမူတည်တယ်နည်းနည်းလှုပ်တယ်ဆိုရင်ယုံကြည်မှုကနည်းနည်းပဲရှိလို့အများကြီးလှုပ်တယ်ဆိုရင်ဟာယုံကြည်မှုတအားကိုထက်နေပြီတရားတွေကထက်နေပြီသိတာတယ်ဟုတ်လားဘာမှမလုပ်ဘူးဆိုရင်ဟာဒီလူဘာယုံကြည်မှုမှမရှိဘူးလို့သိနိုင်တယ်ဟုတ်လားဒါကြောင့်လှုပ်ယုံမှလှုပ်တယ်လှုပ်မှရတယ်ရမှချမ်းသာတာတရားတရားရှိမှချမ်းသာတယ်ဆိုတော့အဲ့လိုအကျိုးသင့်အကြောင်းသင့်ဘုံဘုံတို့မြင်တတ်ဖို့မလိုဘူးလားလို့တယ်နော်ဒါကြောင့်ဘုံဘုံတို့ ဒေသနာတော်တွေထဲမှာတရားတရားကိုဟတ်ထံဝိရလက်နဲ့တူတယ်တဲ့တစုံတယောက်ကကိုယ်ကိုမုံမြတ်တဲ့ပစ္စည်းလာပေးတယ်ကိုလက်မရှိရင်မယူနိုင်ဘူးကိုသာသနာတော်ကြီးမှာတကယ်ကောင်းကျိုးချမ်းသာတွေကိုနော်နိမန်လက်မှပေးနေတယ်လို့ပဲဒါပေမဲ့ယုံကြည်မှုတရားတရားမရှိရင်မယူနိုင်ဘူးအဲ့ဒါကိုစာထဲမှာဥမာမျိုးမျိုးပေးတာရှိတယ်နော်ယတနာပစ္စည်းတွေနဲ့ပြည့်နေတယ်ယတနာကြောက်တောင်ပေါ်ရောက်တယ်ဒါပေမဲ့လူကလက်ပြတ်နေတယ်လက်နှစ်ဖက်ပြတ်နေတယ် တန်ဖိုးရှိတဲ့အရာတွေနဲ့တွေ့လို့သူကောက်ပြီးတော့မယူနိုင်ဘူးအဲ့လိုပဲဒီသာသနာတော်မြတ်ကြီးနဲ့တွေ့တဲ့အချိန်မှာအမျိုးမျိုးသောချမ်းသာဒုက္ခတွေကိုဘုန်းဘုန်းတို့ဒီလူဘဝကိုအရင်ပြုပြီးတော့ယူလို့ရတယ်ဒါပေမဲ့လက်မပါလို့ရှိရင်ယူမရတယ်လို့ယုံကြည်မှုမရှိတဲ့အတွက်ကြောင့်เนาะလွဲချော်ကြတာပေါ့เนาะပြီးတော့တတ္တိဒဝိတံပုရိတတ္တတေထံဟာတရားတရားဆိုတာအရင်အနည်းဥစ္စာပစ္စည်းနဲ့လည်းတူတယ်တဲ့ဘုံဘုံတို့ဇီဝရေးလုပ်တယ် အရင်ဒီကြီးရင်ကြီးသလောက်အမျက်ကြီးကြတာပဲအရင်ဒီနဲ့ညံရည်နဲ့ပေါင်းလိုက်တဲ့အခါမှာအကျိုးအမျက်ကအံ့ဩစရာကောင်းလောင်ထွက်လာတာတချို့ညံရည်ညံသွေးရှိတယ်ဒါပေမဲ့အရင်ဒီမရှိဘူးဆိုရင်အတွေးတွေနဲ့ပဲအချိန်ကုန်ရတာတကယ်လက်တွေ့အကောင်အထည်မဖော်နိုင်ဘူးဟုတ်တယ်မဟုတ်လားအဲ့လိုပဲလူလောကကြီးမှာတရားတရားရှိမှကောင်းမှုတွေကိုလုံနိုင်တာကောင်းမှုလုံမှအကျိုးအမြတ်တွေကိုရနိုင်တာဒါကြောင့်တရားတရားကိုအရင်နီးလို့ဒီလိုလည်းပဲမြတ်စွာဘုရားဟောတယ်အဲ့ဒီဥမာလည်းဘုန်းဘုရားတော့အလွန်သဘောကျတယ် လက်ရှိမှယူနိုင်တယ်ဆိုတာလည်းမှန်လိုက်တာမယုံတော့မလုံမလုံတော့မရလက်ပြက်ဟုတ်လားနော်လက်ပြက်တွေပဲများတယ်အရင်အနည်းရှိမှအကျိုးအမြတ်ထွက်အောင်လုပ်နိုင်မှာအရင်အနည်းကွာစားခါပြက်နေတော့ဘာအကျိုးအမြတ်မှမရဘူးဘာမှလည်းအလုပ်မဖြစ်ဘူးဟုတ်လားအရင်အနည်းမရှိဆင်းရဲမွဲတင်နေကြတာပေါ့နော်တရားတရားကင်းမဲ့လို့ရှိရင်ပြောပါတယ်ဟုတ်လားဒါမြတ်စွာဘုရားပေးတဲ့ဥမာတွေနော်နောက်ဥမာတစ်ခု တော်တော်မှတ်သားစရာကောင်းတယ် တတ္တာဘီဇံနော်တရားတရားဆိုတာမျိုးစေ့နဲ့တူတယ်တဲ့မျိုးစေ့ဆိုရင်အပင်ပေါက်မှာပေါ့နော်အပင်ပေါက်တဲ့အချိန်မှာမျိုးစေ့ရဲ့လုပ်ငန်းလုပ်ပုံလေးကိုကြည့်အမြစ်ကလေးအရင်တွဲတယ်အညွန့်ညောင်လေးထွက်လာတယ်တခြားကြည့်နော် မျိုးစေ့ဆိုတာအမျိုးစေ့ကမြေနဲ့ရေးနဲ့လေးနဲ့တွေ့တော့မှာအော်အောက်မှာအမြစ်ကလေးတွေ့အပေါ်မှာအညွန့်ညောင်လေးထွက်နောက်ပင်စီလေးတွေအရွယ်လေးတွေထွက်နောက်အကြီးဖြစ်တော့တီးပွင့်လာတယ်နော်အဲ့တော့တရားတရားဆိုတဲ့မျိုးစေ့က နော်ဘယ်ပုံမှာကျဲချလိုက်မှ तू ကအမြင့်တွဲလာမှာတော့အပင်ပေါက်လာမှာတော့နော်သာသနာခိတ္တေသာသနာတည်းဟူသောလေယာမြေနဲ့တတ္တာပိတံတရားတရားတည်းဟူသောမျိုးစေ့တီတီလမူလီတီလတည်းဟူသော အမြင့်ကိုတွဲစေတယ်တဲ့ဟာအလွန်ကောင်းတဲ့ဥမာပဲယုံကြည်မှုထက်သန်လာပြီဆိုရင်သာသနာနဲ့တွေ့ရတဲ့အခိုက်အတန့်မှာသာသနာလေယာမြေကောင်းကြီးပေါ့နော်နော်အလွန်ဖြူစင်တန်ရှင်းတဲ့ကိုချင်းတီလာအဲ့ဒီလေယာမြေပေါ်မှာဘာဖြစ်တော့အမြင့်တွယ်လား အမြင့်တွေလာတဲ့အခါကျတော့ဘာအညွန့်ညောင်ထွက်လာတော့ဘာအပင်လေးပေါက်လာအောင်ဆိုတော့တမထဝိပဿနာအပင်လေးပေါက်လာတယ်တဲ့ဟောအရွက်တွေအခက်တွေအလက်တွေနဲ့နောက်ဆုံးဝေစာတိပွင့်လာဆိုတော့မတိဖူတိတိနောက်ဆုံးနိဗ္ဗာန်ချမ်းသာတိရတယ်နော်တေချာစဉ်းစားနော်နော်တစ်ပင်တစ်ပင်ရဲ့နော်အသီးအပွင့်ဘုံတို့အသီးအပွင့်ကိုပဲလူတွေကမျက်နှာကောင်မှသမုဒ္ဒရာကောင်မှအဲ့ဒါကိုပဲတွေးမိတာပေါ့နော် ဒီအသီးအပွင့်ရဲ့အခြေခံဖြစ်တဲ့မျိုးစေ့ကိုများသောအားဖြင့်ဘာဖြစ်နေကြများမေ့နေတာများဟဲ့အသီးလေးစားလို့ကောင်းလိုက်တာမျိုးစေ့ကျေးဇူးတင်အောင်မှမပါဘူးစိတ်ကအရွက်တွေစားလို့ကောင်းလိုက်တာအမလေးအပင်အောက်အရိတ်ခိုးရတာဟုတ်လိုက်တာတစ်ပင်ကိုကျေးဇူးတင်တယ်ဒါပေမဲ့အဲ့ဒီတစ်ပင်ရဲ့အခြေခံအရင်းအမြစ်တရားတရားကိုဘုံဘုံတို့မတွေးမိဘူးနော်မျိုးစေ့ကိုမတွေးမိဘူးဟုတ်လားအဲ့လိုပဲသီလအမြစ်တွေ့ခြင်းနဲ့တမထဝိပဿနာအပင်ပေါက်ပြီးတော့ တမာတိပညာအပင်ပေါက်ပြီးတော့နောက်ဆုံးမသိဖို့သီးတွေသိပြီးတော့နော်နိဗ္ဗာန်ချမ်းသာကိုရကျင်တယ်ဆိုလို့ရှိရင်ဘုဖုံတို့မှာအခြေခံဘာမျိုးစီရှိဖို့လို့တော့တရားတရားမျိုးစီရှိဖို့လို့လေဒီဥမာလေးသုံးခုတေချာမှတ်နော်လက်နဲ့တူတယ်လက်ရှိမှယတနာပစ္စည်းကိုယူနိုင်တာဟုတ်လားအရင်အနည်းနဲ့တူတယ်အရင်အနည်းရှိမှကြီးပွားနိုင်တာဟုတ်လားပြီးတော့ဗာနဲ့တူတော့မျိုးစေ့နဲ့တူတယ်မျိုးစေ့ရှိမှအပင်ပေါက်ပြီးတော့အသီးအပွင့်ကိုခန်းစားရနိုင်တယ်ဟုတ်လား ဒါကြောင့်ယုံကြည်မှုဟာဘလောက်တောင်ကောင်းလို့သူ့ကိုနော်ဥစ္စာပစ္စည်းလို့မြတ်စွာဘုရားဟောရတယ်လေဆိုတာလေးကိုအဲ့လိုအခြေခံကြကြဘုံဘုံတို့မှတ်သားရနော်အတူချုပ်ပြောရရင်တော့ယုံမှလုတ်တယ်လုံမှရတယ်ရမှချမ်းသာဘာရမှာတော့ကောင်းမှုရမှာကောင်းမှုကလည်းအဆင့်မျိုးမျိုးရှိတာပေါ့နော်အဆင့်မျိုးမျိုးရှိတဲ့အခါကျတော့ချမ်းသာကလည်းအဆင့်မျိုးမျိုးဖြစ်သွားတာပေါ့နော်ဒါနပြုလို့ဖြစ်တဲ့ကောင်းမှုရှိတယ်သီလစောင့်တည်လို့နော်သီလနဲ့ပြည့်စုံအောင်ကျင့်သုံးလို့ဖြစ်တဲ့ကောင်းမှုရှိတယ် နော်တမာရီရအောင်ကျင့်လို့ဖြစ်တဲ့ကောင်းမှု ရှိတယ်နော်အမှန်ကန်သိအောင်ပညာရအောင်ကျင့်လို့ဖြစ်တဲ့ကောင်းမှုရှိတယ်အကျမ်းများဖြင့်ကောင်းမှုကဘယ်နှမျိုးတုံး၄မျိုးဒါနသီလတမာရီပညာသူ့အရှင်းတဲ့သူချမ်းသာမှုကိုဖြစ်စေတဲ့အရာတွေကြီးပဲဘုံဘုံတို့အခုရရှိနေတဲ့ချမ်းသာဒုက္ခတွေအဲ့ဒီ၄မျိုးကနေပြီးတော့ထွက်လာတဲ့အရာတွေပဲဟုတ်လားဒါကိုဘလောက်ချမ်းသာပြီတုံးဒီနေ့မှာချမ်းသာတယ်ဆိုတာကအဓိကနော်စိတ်ရဲ့ချမ်းသာမှုကိုအဓိကရည်ညွှန်းတာပါဟုတ်လား အဲ့ဒါကောင်းမှုဘလောက်ပြည့်စုံတယ်လဲဆိုတာပေါ်မှာပဲမူတည်ပါတယ်ဟုတ်လားပညာကောင်းမှုတွေအထွတ်အထိပ်ရအောင်နော်ရှာနိုင်ဖွေနိုင်မယ်ဆိုလို့ရှိရင်တော့အာ ပြောစရာမလိုတာအကြီးအကျယ်ချမ်းသာမယ်ပေါ့နော်ချမ်းသာပြီဆိုတာချမ်းသာပြီဆိုတာလို့ဥဒန်းကျူးရလောက်ချမ်းသာတယ်ဆိုတော့အဲ့ဒီပညာနဲ့ပြည့်စုံမှချမ်းသာတာကြားဖို့တယ်မဟုတ်လားမဟာကပိနမင်းကြီးတို့နော်ချမ်းသာပြီဆိုတာချမ်းသာပြီဆိုတာဆိုတော့ပေယပုထုဇဉ်ရဟန်းတွေကအော်ရှင်ဘုရင်ဘွားလာတာမဟုတ်လို့ နော်ဘင်းရဲ့စီးတိမ်ပြန်အောင်မေလွမ်းလို့ပြောနေတာနဲ့တူတယ်လို့ကဲရကြတာဟုတ်လားအမှန်အဲ့လိုမဟုတ်ဘူးရဟန္တာဖြစ်သွားပြီဆိုတော့ဘာမှပူစရာမလိုတော့ဘူးဆိုတော့တရားအကြောင်းဖြစ်တဲ့ချမ်းသာကိုရည်ရွယ်ပြီးတော့အမျက်စွာပဲမေးတဲ့အခါမှာသူအဲ့လိုဖြေတာပေါ့နော်ဘင်းရဲ့စီးတိမ်ဆိုတာတကယ်တမ်းကစိုးရိမ်မှုပူပန်မှုကြောင်းကြမှုတောင့်တမှုတွေနဲ့ရောနေတာကြောက်ရွံ့မှုထိတ်လန့်မှုတွေနဲ့ရောနေတာအဆောင်ချက်တွေနဲ့နေရတာစိတ်မချမှုတွေနဲ့နေရတာတကယ်ချမ်းသာတယ်လို့ပြောလို့တောင်ပြောဖို့တောင်မလွယ်ဘူးဟုတ်လား သူတော်ကောင်းတရားကိုသိလို့ဖြစ်တဲ့ချမ်းသာကမှပါတော့ချမ်းသာတက်တက်ပါစိုးရိမ်မှုပူလောင်မှုနော်စိုးရိမ်မှုပူလောင်မှုငိုကြွေးမှုဘာမှမပါတဲ့အလွန်ဖြူရှင်တန်ရှင်းတဲ့ချမ်းသာကြီးတက်တက်ပါနော်အဲ့ဒီလိုချမ်းသာမျိုးကိုရည်ရွယ်တာဟုတ်လားရကျင်တယ်ဆိုရင်ဘုန်းတော်ဘာလုပ်ရမှာတော့တရားတရားရှိအောင်ကြိုးစားရမယ်ဟုတ်လားတရားတရားဟာလက်နဲ့တူတယ်အရင်နည်းနဲ့တူတယ်မျိုးစင်းနဲ့တူတယ်ဥမာ၃ခုမှတ်ရမယ်နော်ဆက်ပြီးတော့ဘုန်းဘုန်းတို့ ဒီတရားတရားကိုခိုင်မြဲအောင်ဘလို့လုပ်မလဲဆိုတာလေးကိုဒီလောက်တန်ဖိုးရှိတဲ့ဥစ္စာပစ္စည်းကိုကိုယ်တန်တန်မှာတော့အကြိတ်ခဲအမြဲတည်အောင်ဘလို့လုပ်မလို့ဒီအပိုင်းလေးကိုဆက်ပြီးတော့ပြောခြင်းတယ်ဟုတ်လားဒါလေးကိုဘာကိုခြေခံပြီးတော့မှီးပြီးတော့ပြောရင်တော့ဆိုတော့ဘုန်းဘုန်းတို့ဣတိဥပါဠိတော်မှာပင်စပုပ္ပနိမိတသုတ်တံဆိုတာရှိတယ်အလွန်တရာမဆရာတော်တွေအဟောပြောများတဲ့เนาะဒေသနာတစ်ပုဒ်ပေါ့เนาะလူတွေလည်းပဲအလွန်အသိများတဲ့ဒေသနာတစ်ပုဒ်ပေါ့ မြတ်စွာဘုရားကနော်တာဝတိနာနတ်တွေရဲ့အနေအထားလေးကို နော်ဖော်ညွှန်းပြီးတော့နော်ပြောပြပြီးတော့နော်လူလောကမှာတရားတရားအရေးကြီးပုံတရားတရားကိုခိုင်မြဲအောင် တိဆောက်ဖို့အရေးကြီးပုံလေးကိုမြတ်စွာဘုရားအဲ့ဒီမှာဟောတာယဟန်တို့တဲ့တာဝတိနာနတ်တွေသေတော့မယ်ဆိုလို့ရှိရင်နမိတ်ကြီး၅မျိုးထင်နေတဲ့ဒါကြောင့်သုတ်တန်ရဲ့နာမည်ကိုပြင်စပုပ္ပနိမိတ်တသုတ်တန်နော်နမိတ်ကြီး၅မျိုးပေါင်းဆိုတော့သူတို့ပန်ထားတဲ့နတ်ပန်းတွေညှိုးတယ် သူတို့ဝတ်ထားတဲ့အဝတ်အစားတွေနွမ်းတယ်ဟုတ်လားတော့သူတို့ရဲ့ကိုရီကိုရောင်တွေကလည်းညှိုးမိန်တယ်နော်သူတို့ရဲ့ဂျိုင်းကြားကချွေးတွေထွက်တာရှိတယ်ဟောအညစ်အကြေးတောင်ထွက်လာတယ်ပြီးတော့နတ်ပြည်မှာနေရတာမပျော်ဘူးတဲ့အဲ့လိုနမိတ်၅မျိုးထင်လာပြီဆိုလို့ရှိရင်ဘေးကနတ်တွေကလည်းတိတယ်ဒီနတ်တော့သေတော့မှာအဲ့ဒီကာယကံရှင်နတ်ကလည်းတိတယ်ငါတော့သေရတော့မှာဆိုတာတိတယ်အဲ့တချို့ကြတော့လည်းပဲမိုက်မိုက်ယူယူနတ်တွေထဲမှာလည်းမိုက်မိုက်ယူယူကရှိတာပဲ အဲ့တော့အကြောက်ပြေအောင်ဆိုတော့နန္ဒုံဥယင်သွားနော်အခုလူတွေစိတ်ညစ်ရင်အရက်တောက်တယ်လို့မျိုးနေမှာပေါ့ဟုတ်လားကာမဂုဏ်နဲ့ဖုံးဖိပြီးတော့ဒီလိုနေကြတာလည်းရှိတယ်ပေါ့ဒါပေမဲ့တာဝရိန္ဒာနတ်တွေထဲမှာသူတော်ကောင်းနတ်တွေကလည်းရှိတာဆိုတဲ့အခါကျတော့နော်ကိုနဲ့ယင်းနီယာယင်းနီယာနတ်တွေတကယ်လို့များအဲ့လိုနမိတ်တွေထင်လာလို့နော်သေမဲ့အရေးရောင်တွေပြလာပြီဆိုလို့ရှိရင်စကားသုံးခွန်းမှားတာရှိတယ်တဲ့ဒါလူတိုင်းကြားဖို့ပါတယ်သို့တော့ဒီတရားတရားနဲ့ဆက်ဆက်ပြီးတော့ပြောစရာအလွန်ကောင်းလို့ပြောပြတယ်ဟုတ်လားစကားသုံးခွန်းကဘာတုံးဆိုတော့ ဤတော်ဘောသူကတိန်ကိစ္စအချင်းနဲ့သာမင်းဒီကနေစုတိမနေသေးရလို့နော်ဒီကနေမင်းသွားရမယ်ဆိုလို့ရှိရင်အကောင်းဆုံးဘဝကိုမင်းရောက်အောင်သွားလို့ပြောတယ်တဲ့ဤတော်ဘောသူကတိန်ကိစ္စနော်အကောင်းဆုံးဘဝကိုရောက်အောင်သွားအဲ့လိုအကောင်းဆုံးဘဝကိုရောက်ပြီဆိုလို့ရှိရင်သူကတိန်ကန္တဝါသူလတ္တလာဘံလဘနော်အဲ့ဒီအကောင်းဆုံးဘဝကြီးကိုမင်းရောက်ပြီဆိုလို့ရှိရင်အကောင်းဆုံးသောရယူခြင်းအကောင်းဆုံးသောလက်လာဘကိုမင်းရအောင်ယူတဲ့ အဲ့ဒီအကောင်းဆုံးလက်ကိုမင်းရပြီသူလက်တလာပံလပိတ်တော်ဟာအဲ့ဒီလက်ကိုမင်းရပြီဆိုလို့ရှိရင်သုတ်ပဋိတိတော်ဘဝဟိတဲ့အဲ့ဒီလက်လာပါကိုမင်းရဲ့စိတ်တန်တမှာအမြဲတမ်းတီးနေအောင်လုပ်ပါအခိုင်မြဲတော်မင်းလုပ်ပါတဲ့စကားဘယ်နှခွန်းတော့သုံးခွန်းနော်နော်ဒီကနေမင်းသေးပြီဆိုလို့ရှိရင်အကောင်းဆုံးဘဝကိုရောက်အောင်သွားအကောင်းဆုံးဘဝရောက်ပြီဆိုရင်အကောင်းဆုံးလက်လာပါကိုရအောင်ယူအကောင်းဆုံးလက်ကိုရပြီဆိုလို့ရှိရင်အဲ့ဒီလက်လာပါကိုမင်းတန်တာမှာအမြဲတမ်းခိုင်မြဲတော်တည်တော်မင်းကြိုးစားတဲ့ အဲ့ဒီစကားသုံးခုပြောတယ်တဲ့အဲ့လိုမြတ်စွာဘုရားဟောတဲ့အခါကျတော့ယန္တဘာထပြီးတော့မြတ်စွာဘုရားကိုမေးတယ်မြတ်စွာဘုရားအဲ့လိုဆိုလို့ရှိရင်တာဝရိန္ဒာနတ်တွေကနော်အကောင်းဆုံးဘဝကိုမင်းရောက်အောင်သွားလို့သူတို့ရည်ရွယ်တဲ့အကောင်းဆုံးဘဝဆိုတာဘယ်ဘဝကိုပြောတာတော့အကောင်းဆုံးဘဝကိုရောက်လို့အကောင်းဆုံးလက်ကိုရအောင်ယူဆိုတဲ့နေရာမှာအကောင်းဆုံးလက်ဆိုတာသူတို့ကဘာကိုရည်ရွယ်တာတော့အဲ့ဒီအကောင်းဆုံးလက်ကြီးကိုခိုင်မြင်းအောင်လုပ်ပါဆိုတာကောဘာကိုပြောတာတော့မေးတယ်မေးတော့မြတ်စွာဘုရား ယဟန်တို့တဲ့တာဝရိန္ဒာနတ်တွေဟာအကောင်းဆုံးဘဝလို့ရည်ရွယ်ပြီးတော့ရည်ညွှန်းပြီးတော့ပြောတဲ့ဘဝဆိုတာလူဘဝကိုပြောတာတဲ့နော်တရားသမားတို့ဘုံဘုံတို့ရထားတဲ့ဘဝပေါ့နော်။အခုလို့လူဘဝကိုအကောင်းဆုံးဘဝလို့ပြောရတယ်လေ။ဒါလည်းစဉ်းစားစီခြင်းသေးတယ်။ဟုတ်လားဘာဖြစ်လို့လူဘဝကိုအကောင်းဆုံးဘဝလို့ပြောရတယ်လေ။ချမ်းသာလွန်းလို့ဟုတ်လားလူဘဝကြီးအဆင်ပြေလွန်းလို့အကောင်းဆုံးဘဝလို့ပြောတာတော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူး။ဟုတ်လား။ အနည်းနဲ့မှဖြစ်နိုင်ဘူးချမ်းသာလို့အကောင်းဆုံးဘဝလို့ပြောကြတဲ့ဆိုရင်နတ်တွေရဲ့ဘဝကိုအကောင်းဆုံးဘဝလို့ပြောရမှာပေါ့မြမာတွေရဲ့ဘဝအကောင်းဆုံးဘဝလို့ပြောရမှာပေါ့ဟုတ်လားဒါနဲ့ဘာဖြစ်လို့အကောင်းဆုံးဘဝလို့ပြောရတာတုံးဆိုရင်ဒါဘုံဘုံတွေးမိတာလေးပြောမယ်နော်အကောင်းဆုံးအလုပ်တွေကိုလုံနိုင်ခွင့်ရှိလို့လုံနိုင်စွမ်းရှိလို့လူဘဝကိုအကောင်းဆုံးဘဝလို့ပြောတာအကောင်းဆုံးခံစားစရာတွေရှိလို့လူဘဝကိုအကောင်းဆုံးဘဝလို့ပြောတာမဟုတ်နော်အကောင်းဆုံးတွေကိုလုံနိုင်တဲ့ အစွမ်းလည်းရှိတယ်လုံနိုင်တဲ့အခွင့်အရေးလည်းရှိတယ်ဒီနှစ်ခုကိုလည်းပဲတွဲပြီးတော့နားလည်ဖို့လိုသေးရဲ့နော် အစွမ်းရှိပြီးတော့လည်းပဲအခွင့်အရေးပိတ်နေရင်လည်းပဲအဆင်မပြေသေးဘူးနော်အခွင့်အရေးရှိတော့လည်းပဲအစွမ်းမရှိရင်လည်းအဆင်မပြေသေးဘူးနော်လူဆိုတာတကယ်တမ်းကဘာတော့ကောင်းတာတွေကိုလုံနိုင်တဲ့အစွမ်းရှိတယ်ဘုရားအတီလင်းတိုက်တွန်းပြီးတော့ဟောတာရှိရဲ့လေကောင်းတာတွေလုံနိုင်တဲ့အစွမ်းသင်တို့မှာရှိပါတယ်တဲ့ဒါကြောင့်ကောင်းတာတွေကိုလှုပ်ကြလို့ငါတိုက်တွန်းတာတဲ့ ကောင်းတာတွေကိုလုံနိုင်တဲ့အစွမ်းသာမရှိဘူးဆိုရင်ကောင်းတာတွေလုံကြလို့ငါတိုက်တွန်းစရာအကြောင်းမရှိဘူးတဲ့ကောင်းတာတွေလုံရင်ချမ်းသာမှာမဟုတ်လို့ကောင်းတာတွေလုံကြလို့တိုက်တွန်းတာကောင်းတာတွေလုံရင်ဆင်းရဲမယ်ဆိုရင်ကောင်းတာတွေလုံကြလို့လည်းငါတိုက်တွန်းစရာအကြောင်းမရှိဘူးတဲ့။အော်အဲ့လိုတောင်ဟောတာရှိရနော်ကြားဘူးတယ်မဟုတ်လားဒီဒေသနာ။မကောင်းတာတွေကိုရှောင်ကျဉ်နိုင်တဲ့အစွမ်းသင်တို့မှာရှိတယ်တဲ့။အကယ်၍မကောင်းတာကိုရှောင်ကျဉ်နိုင်တဲ့အစွမ်းမရှိဘူးဆိုရင်မကောင်းတာတွေကိုရှောင်ကြလို့ငါပြောစရာမလိုဘူးတဲ့။ဆိုလိုတာရှောင်နိုင်လို့လုံနိုင်လို့လုံခိုင်းတာပေါ့နော်။ မကောင်းတာတွေကိုရှောင်လို့ရှိရင်ဆင်းရဲမယ်ဆိုရင်လည်းမကောင်းတာတွေကိုရှောင်ခိုင်းစရာအကြောင်းမရှိဘူးမကောင်းတာကိုရှောင်လို့ရှိရင်ချမ်းသာမှာမှုလို့မကောင်းမှုကိုရှောင်ကြလို့ပြောတယ်အဲ့တော့ဆိုလိုတာကလူဆိုတာမကောင်းတာကိုရှောင်နိုင်တဲ့အစွမ်းလည်းရှိတယ်ကောင်းတာကိုဆောင်ရွက်နိုင်တဲ့အစွမ်းလည်းရှိတယ်ကိုအစွမ်းတွေကိုမတုံးလို့သာလဲအစွမ်းကတုံးတယ်လို့ဖြစ်နေတယ်ဟုတ်လားအစွမ်းကတော့ဘာတော့ရှိတယ်နော်အစွမ်းရှိတယ်လို့အခွင့်အရေးရောမရှိဘူးလားရှိတယ် ဘုံဘုံကလူ့ဘဝကြီးမှာဘယ်ဟာအကြီးမားဆုံးသောအခွင့်အရေးလဲလို့ကိုယ့်ကိုတွေးကြည့်တယ်ပေါ့နော်အဲ့ဒါကိုဘလို့မြင်တော့ဆိုတော့အကောင်းဆုံးကိုရွေးချယ်ပြီးတော့ကျင့်သုံးနိုင်ခွင့်ဘုံဘုံတို့ရဲ့စိတ်ကိုတော့နော်ကျန်တာတွေကိုသာလူတွေဟာအနိုင်ကျင့်ပြီးတော့ချုပ်ချယ်ပြီးတော့နော်ထိမ့်သိမ့်ပြီးတော့ထိမ့်ချုပ်ပြီးတော့ထားလို့ရကောင်းရမယ်ဟုတ်လားစိတ်ကိုကြတော့လုပ်လို့ရမလားမရဘူးနော်လူချုပ်ခန်းထဲရောက်နေလဲပဲစိတ်ကသူတွေးရန်တွေးလို့ရတယ် စိတ်ကသူလှုပ်ချင်တာလှုပ်လို့ရတယ်ဟုတ်တယ်မဟုတ်လားအဲ့ဒီအခွင့်အရေးအဲ့ဒါအခွင့်အရေးလို့မြင်သေးခြင်းတယ်ဘလို့ပဲဘုံဘုံတို့ဆင်းရဲတဲ့အနေအထားမျိုးပဲကြုံကြုံဘုံဘုံတို့မှာတော့ကောင်းတာကိုရွေးချယ်ခွင့်ရတော့ရှိနေရွေးချယ်နိုင်စွမ်းလည်းရှိနေတာပဲဘလောက်ဒုက္ခတွေရောက်ရောက်နော်အခုဆိုရင်ကံကိုဘေးဖြစ်လို့ဒုက္ခရောက်ကြတယ်ကျို့ဆိုကိုဘေးဖြစ်တဲ့လူတွေတော့ဖုံးဆက်ပြီးတော့နော်ဝန်နဲ့ပန်းနဲ့ပြောရတယ်တော့တရားဟောရသေးတယ်ဟုတ်လားအဲအဲ့လိုလူတွေမှာလည်းပဲအဲ့ဒီလိုလောကဓာတ်ဇုံနဲ့တွေ့နေတဲ့အချိန်မှာလည်းပဲဘုံဘုံတို့မှာ ကောင်းတာကိုရွေးချယ်ခွင့်ရွေးချယ်နိုင်စွမ်းလုံနိုင်ခွင့်ရတာဘာတော့ရှိနေတာပဲအ ਨੇ ဆုံးတော့စိတ်ထဲကနေမလုံနိုင်ဘူးလားလုံနိုင်နော်အဓိကအရေးပါဆုံးကလည်းစိတ်အလုပ်ကအရေးပါဆုံးပဲလေနော်အဆိုးဆုံးအကုသိုလ်ဆိုတာလည်းစိတ်ထဲကနေဖြစ်တယ်စိတ်နဲ့ဖြစ်တဲ့မနောကံကအဆိုးဆုံးအကုသိုလ်တွေထဲမှာမနောကံအကုသိုလ်ကအဆိုးဆုံးပဲကာယကံဝစီကံနဲ့ပိုဆိုးတယ်အကောင်းဆုံးကုသိုလ်ကံကလည်းမနောကံပဲမနောကံထဲမှာပဲအကျုံးဝင်ဟုတ်လား အဲ့တော့ပြောနေတာပါတော့ဘာလို့လူဘဝကိုအကောင်းဆုံးဘဝလို့ပြောတာတော့အကောင်းဆုံးတွေကိုလုံနိုင်တဲ့အစွမ်းလည်းရှိတယ်ရွေးချယ်ခွင့်လည်းရှိတယ်ဒါကြောင့်လူဘဝကိုအကောင်းဆုံးဘဝလို့ပြောတာဟုတ်လားမင်းကွန်းစတော်ကြီးပြောတဲ့ဥမာလေးတစ်ခုရှိရနော်။အော်တန်တုံးတန်ခဲတစ်ခုကိုရေထဲကြီးပြစ်ထားမယ်ဆိုရင်လည်းတန်ကြီးတက်သွား။မီးကြီးရွှတ်ပြစ်မယ်ဆိုရင်လည်းပဲအကြီးပြောသွားမယ်။ဟုတ်လား။အဲ့ဒီတန်တုံးတန်ခဲကိုမီးရွှတ် မိဖုတ်ရဲနေဆိုတော့ထုနှက်နောက်ရေထဲစိမ်းဟာအဲ့လိုလုပ်မယ်ဆိုရင်ပြုပြင်လိုက်မယ်ဆိုလို့ရှိရင်တော့ဘာဖြစ်တော့သုံးဆွဲနိုင်တဲ့အသုံးကျတဲ့တန်ဖိုးရှိတဲ့လက်နဲ့ဖြစ်နိုင်တယ်အလူဘွားကနော်မိတလဲရေတလဲနဲ့တူတယ်တဲ့နန်းတေပြမာတွေကြတော့သူကရေထဲကြီးပြစ်ခံရတဲ့တန်တုံးနဲ့တူတယ်ချမ်းသာလုံးတဲ့အခါကျတော့ကောင်းတဲ့ဘက်ကိုရောက်ခဲတယ်ပေါ့နော်အပေလေးပုံကြတော့လည်းပဲမိရီရှို့ခံရတဲ့တန်တုံးတန်ငယ်နဲ့တူတယ်တဲ့အဲ့တော့လောကဓာတ်တွေတွေ့ရတာကို နော်စိတ်ပြက်စရာလို့မအောင်မိပဲနဲ့ဒါငါ့ကိုရင့်ကျက်သွားအောင်လုပ်ပေးမယ့်အရာလို့ခံယူနိုင်မယ်ဆိုလို့ရှိရင်အလွန်ကောင်းမယ်တကယ်လက်လက်တွေ့မှာအဲ့ဒီတိုင်းပဲအဲ့ဒီလောကရန်တွေရဲ့နော်တိုက်ခိုက်မှုပုတ်တိုက်မှုကြောင့်ဖုံဖုံတို့တွေကရင့်ကျက်လာတာတောက်ပြောင်လာတာဘဝတကယ်တမ်းကလောကရန်ရဲ့ပုတ်တိုက်မှုကြောင့်ဘဝတောက်ပြောင်လာတယ်အယောင်ထွက်လာတယ်အစွမ်းတွေထွက်လာတယ်ဘလို့ရင်ဆိုင်မလဲဟုတ်လားလောကရန်ရဲ့တိုက်ခိုက်မှုကြောင့်ဖုံဖုံတို့ဟာရင့်ကျက်လာတယ်အဲ့လိုခံယူနိုင်ဖို့မြင်နိုင်ဖို့မလိုဘူးလား လွယ်တယ်နော်ဒါကြောင့်ဆရာကြီးပေးတဲ့ဥမာအလွန်ကောင်းတယ်ဟုတ်လားမေးတယ်လက်ရေးတယ်လက်နော်အလွန်တန်ဖိုးရှိတဲ့အသုံးဆောင်ယတနာဖြစ်အောင်လုပ်လို့ရတယ်မေးကြီးရေးကြီးပဲဆိုတာအဆင်မပြေဘူးပေါ့နော်ဒါကြောင့်လူဘဝကိုအကောင်းဆုံးဘဝလို့ပြောတာဟုတ်လားအဲ့လို့ဆိုရင်အကောင်းဆုံးဘဝကိုရောက်ပြီဆိုရင်အကောင်းဆုံးသောလက်လာပါကိုရအောင်ယူအဲ့တော့အကောင်းဆုံးလက်လာပါဘာလဲတရားတရားကိုပြောတာတဲ့တရားတရားကြောင့်ဆိုတော့ပြောခဲ့ပြီနော်သူ့ကိုရအောင်ယူထားမယ်ဆိုလို့ရှိရင်ဘုံဘုံတော်ကလက်ရှိပြီ တန်ဖိုးရှိတာကိုရွေးချယ်ပြီးတော့ယူခွင့်ရသွားပြီ။တော့သူရှိရင်အလွန်ကြီးမားတဲ့အရင်အနည်းတွေပိုင်ဆိုင်ထားတယ်။အတိုးအမြတ်ရအောင်ဘုန်းဘုတို့ဆက်ပြီးတော့ကြိုးစားခွင့်ရှိသွားပြီ။ဟုတ်လား။သူရှိရင်မျိုးစေ့ရပြီ။သီလအမြင့်တွေတော့မယ်။နော်တမာတိပညာအပင်ပေါက်ပြီးတော့မဲ့ညံဖုံညံအသီးအပွင့်တွေဘုန်းဘုတို့ခံစားရမယ်။ဟုတ်လား။ဒါကြောင့်မို့လို့တရားတရားကိုမြတ်စွာဘုရားဒီနေရာမှာဘာပြောတော့အကောင်းဆုံးလက်လာပါတယ်။ဒါတောင်းသိတဲ့နဲ့တည်းကဉာဏ်ရှိတဲ့ခါကျတော့မြင်လို့ပြောတာပေါ့နော်။ ဒါကြောင့်ဘုရားတရားတန်ခါယတနာမြတ်သုံးပါးရဲ့ပုံမှာယုံကြည်မှုကံကံရဲ့အကျိုးကိုယုံကြည်မှုဒီယုံကြည်မှုတွေကိုဘုံဘုံတို့တွေကကြီးမားအောင်တည်ဆောက်ရမှာနော်အဲ့လိုဆိုရင်အဲ့ဒီလောက်တန်ဖိုးကြီးမားတဲ့လက်နဲ့တူတဲ့ယင်းနီနဲ့တူတဲ့မျိုးစေ့နဲ့တူတဲ့ဒီတရားတရားဟုတ်လားခိုင်မြဲတော့အောင်ဘယ်လိုလုပ်မလို့တရားတရားခိုင်မြဲတော့ဆိုတာသစ္စာလေးပါးသိပြီးတော့သောတပတ္တိမေညာပူညာရတဲ့အနေထားကိုပြောတာတဲ့ဟာနော်သုတ်ပဋိဋ္ဌိတာနော်သုတ်ပဋိဋ္ဌိတောဘဝဟိခိုင်မြဲအောင်လုပ်ဆိုတာ တစ္ဆာလေးပါးကိုမြင်အောင်လုပ်အမှန်တရားကိုမြင်အောင်လုပ်ဘဝအစင်းရမြတာဖြစ်တယ်ဆိုတဲ့နံပါတ်1အမှန်တရားကိုပိုင်းခြားပြီးတော့မြန်တကယ်ပฏิဝေဒဆိုင်အောင်မြင်မယ်ဆိုရင်ဟုတ်လားလောဘဟာဒုက္ခရဲ့အကြောင်းတရားဖြစ်တယ်ဆိုတာကိုတကယ်ပฏิဝေဒဆိုင်အောင်မြင်မယ်ဆိုရင်လောဘချုပ်ငြိမ်းမှုဖြစ်တဲ့နိဗ္ဗာန်ဆိုတဲ့တရားကိုတကယ်ဆိုင်အောင်မြင်မယ်ဆိုရင်မဂ်ခင်ရှိပါကိုနော်ဒုက္ခငြိမ်းချောင်းတစ်ခုတည်းသောတရားလမ်းကြောင်းဖြစ်တယ်လို့မြင်မယ်ဆိုရင်နော် ဒီပုဂ္ဂိုလ်ရဲ့တရားတရားဘလို့အကြောင်းကြောင့်မှတုံလို့เสียအကြောင်းမရှိဘူးဒါကြောင့်အခုဒီယောဂကတ်နဲ့တွေ့နေတဲ့အချိန်မှာလူတွေရွတ်ကြတာရှိရဲ့လေယတနာတုတ်ဟုတ်လားယထေနခီလောပထဝိတိတောတိယာစတုပိဝါတိဟိအတံပကံပိယောတထုပမံတပ်ပုရိတံဝရာမိယောအရိယသစ္စာနိအဝိစ္စပတ္တတိဣဒံပိတံကိရဏံပိတံဣဒေနသစ္စေနသူတိဟောတုသစ္စာလေးပါးကိုသိသွားပြီဆိုလို့ရှိရင် သူ့ရဲ့ဒီအသိဉာဏ်တွေယုံကြည်မှုတွေကနော်ပညာတွေတရားတွေကဘာနဲ့တူတုံးဆိုလို့ရှိရင် မြေကြီးတဲ့ကို၈တောင်လောက်ဝင်အောင်နော်တူးပြီးတော့စိုက်ထားတဲ့အပေါ်မှာ၈တောင်လောက်ထွက်နေတယ်တကားတိုင်းကြီးနဲ့တူတယ်တဲ့နော်အရက်လေးမျက်နှာလာတဲ့လေတို့ကြောင့်တုံလုံးမှုမရှိဘူးဟုတ်လားခိုင်မြဲသွားပြီပေါ့နော်ဘုံဘုံတို့ပုထုဇဉ်တွေဆိုတဲ့အခါကျတော့နော်ခန္ဓာဟာဒုက္ခသစ္စာဖြစ်တယ်လို့သစ္စာဆိုင်အောင်ဘဝရဲ့အကြောင်းကိုအမှန်မသိကြသေးတဲ့အခါကျတော့အမျိုးမျိုးထင်း လောဘတွေကကြီးလိုချင်မှုတွေကများဟုတ်လားလိုချင်မှုများတဲ့အခါကျတော့ရှာပေါ့တော့ရှာရင်းနဲ့အဆင်မပြေတာတွေကတွေ့တော့ဒေါသဖြစ်ပေါ့ဟောလောဘပြီးတော့ဒေါသဘယ်အခြေခံနေတော့ဘဝကောင်းနေထင်းနေတာလေဟောဘဝကောင်းနေထင်းနေတာပါတော့မောဟပေါ့ဟုတ်လားမောဟအခြေခံပြီးတော့လောဘလောဘအခြေခံပြီးတော့တစ်ခါပါတော့ဒေါသဒီလောဘဒေါသမောဟပြီးရင်ဘယ်ရစလို့ဘယ်ဆုံးမှတို့ဂျာလက်ကဂျာလက်ကိုခတ်နေတာပဲဟုတ်လားอืมသစ္စာလေးပါးကိုမသိတဲ့အတွက်ကြောင့် ဘဝလက်တွေ့ဘဝမှာအဲ့လိုဖြစ်နေတာတကယ်လို့သာဘဝကိုရှင်းရဲလို့ပိုင်ပိုင်နိုင်နိုင်သိမယ်ဆိုလို့ရှိရင်တော့လူချင်းမမုန်းမှုဟာဘာဖြစ်လဲသူအတိုင်းတာနဲ့သူသူအချုပ်လိုက်နေတာပေါ့နော်လူချင်းမမုန်းမှုချုပ်လို့ရှိရင်ပြဿနာအကုန်လုံးကသူ့အတူတူငြိမ့်သွားတာဒုက္ခအားလုံးဆိုတာလူချင်းလို့ဖြစ်နေတာတကယ်တကယ်ကဟုတ်လားအင်းအဲ့တော့ဒီသရာတရားတွေဟူသောအကောင်းဆုံးလက်လာပါကိုခိုင်မြဲအောင်လှုပ်ဆိုတာဘာကိုပြောတာလဲနော်သောတာပန်ဖြစ်အောင်လှုပ်လို့ပြောတာသစ္စာလေးပါးကိုသိအောင်လှုပ်လို့ပြောတာ လို့သစ္စာလေးပါးသိအောင်လည်းဘုံဘုံရေဘယ်လိုလုပ်ရမှာတော့ဟိုဒီနေ့ကလည်းပြောခဲ့တယ်နော်တိပေဆိုင်ပွားနော်ဘယ်အရာအရေးကြီးဆုံးလဲတိဖို့ဟာအရေးကြီးဆုံးဒုက္ခသစ္စာကိုတိဖို့ရနော်သိရင်သိတဲ့လောက်ဒါရဲ့ပုံမှာတွေ့တာတဲ့ဒီသဘာဝတွေရဲ့ပုံမှာအကောင့်ထင်နေတဲ့တွေ့တာနေတဲ့သဘောတွေဟာပေးနိုင်ပေးရင်ပေးနိုင်တဲ့လောက်သူတို့ကြောင့်ဖြစ်တဲ့ပူမှုလောင်မှုရှုပ်မှုထွေးမှုဆင်းရဲမှုပင်ပန်းမှုညော့သွားမယ်ဟုတ်လားဒါဒီပင်လေတိနေခြင်းဒီပင်လေမဂ်ခင်ရှိပါကိုပွားရောက်တယ် ဟုတ်တယ်မဟုတ်လားအဲ့လို့ဆိုရင်သစ္စာလေးပါးကိုသိမှတရားတရားခိုင်မြဲမယ်ဉာဏ်ရှိမှခိုင်မယ်ပေါ့နော်တရားတရားအဲ့လို့ဆိုရင်သစ္စာလေးပါးသိအောင်ဘယ်လိုလုပ်မလို့သိဖို့အဓိကဘုံဘုံတို့အာယုံဆိုင်ရမယ်နော်ခန္ဓာဟာဆင်းရဲတယ်ဆိုတာကိုသိဖို့အဲ့လို့ဆိုရင်အခုဘုံဘုံတို့သတိပဋ္ဌာန်တရားကိုပွားများတယ်ဆိုတာခန္ဓာကိုဆင်းရဲတယ်ဆိုတာကိုသိအောင်နော်သူ့ကိုမျက်ခြေမပြတ် best zone down zone ကနေပြီးတော့မလုပ်နေတာတော့သတိထားနေတာလူတယောက်စတွေ့တယ် ဒီဒီလူဘာလူလဲဘာလဲမသိဘူးဆိုတာသိကျင်တယ်ဆိုရင်ဘုံဘုံတော့သူ့ကိုဘာလုပ်ရမလို့စောင့်ကြည့်ရမှာနော်အဲ့လိုပဲခန္ဓာဆင်းရဲတယ်ဆိုတဲ့အဖြေမှန်ကတော့မြတ်စွာဘုရားထုတ်ခဲ့ပြီးသားသူတော်ကောင်းကြီးတွေလည်းဒီအဖြေမှန်ကိုသိပြီးတော့ထုတ်ခဲ့ပြီဒါပေမဲ့ဘုံဘုံတော့အဲ့ဒီအဖြေကိုရထားတယ်ဒါတိရတာသူတို့ပြောခဲ့တာကိုကြားတာပဲရှိသေးတယ်စာအနေနဲ့ဖတ်ဖူးတာပဲရှိသေးတယ်တွေးဖူးတာလောက်ပဲရှိမယ်အဲ့ဒီအဖြေကိုကိုကိုတိုင်းမရသေးဘူးနော်ခန္ဓာဆင်းရဲတယ်ဆိုတာကိုကြားတော့ကြားဖူးထားပြီးနားကိုနားရီဝနေပြီတခါလေလဲတွေးကြည့်ပြီးတော့သဘောတွေလဲကြားတယ်ဟုတ်လား ဒါပေမဲ့တကယ်ကိုပရိဝေဒဆိုင်အောင်မဲ့အစဉ်ဖို့ရှင်းတယ်သိပြီလားဆိုတော့အဲ့တော့ဦးဇင်းတို့အတိညာနော်အစစ်အမှန်အစစ်မြင့်မြင့်ရနေတယ်ဆိုရင်သူတော်ကောင်းတရားကိုကျင့်ရသူတော်ကောင်းတရားကိုကျင့်ပြဖို့ဆိုရင်လည်းပဲဒီယောနိတော်မတိကာရအတွေးမှအမြင်မှအခြေမခံမဲနဲ့အဲ့ဒီလမ်းကိုအဲ့ဒီအနေအထားကိုမရောက်နိုင်နော်အဲ့လိုဆိုလို့ရှိရင်ဓမ္မတုဓမ္မပฏิပတ်တိဒီယောနိတော်မတိကာရကိုအခြေခံနေတယ်ဆိုတာမြင်တာလေ သူဒီယောနိသမနတိကာရအတွေးမှအမြင်မှဆိုတာလည်းပဲသူတော်တရားကိုမနာရဘဲနဲ့ရနိုင်မလားမရနိုင်ဘူး။ဘုံဘုံတို့ခေါင်းထဲမှာရှိတဲ့မြန်လို့စရာကောင်းတဲ့အတွေးမှအမြင်မှလေးတွေရံပါရံကဖြစ်လာတာရှိတယ်။အဲ့ဒါလေးတွေကတကယ်တမ်းကကိုကြားခဲ့ဘူးတဲ့ဖတ်ခဲ့ဘူးတဲ့နော်သူတော်တရားကိုနာယူခဲ့ဘူးတဲ့ဒီအတွေ့အကြုံလေးကိုပဲအခြေခံပြီးတော့ဘုံဘုံတို့ရဲ့အတွေးမှအမြင်မှလေးတွေဆိုတာဖြစ်ထွန်းလာဟုတ်တယ်မဟုတ်လားစဉ်းစားကြည့်ဟုတ်လား အဲ့လို့ရှိရင်သူတော်ကောင်းတရားကိုနာရတယ်ဆိုတာလေသူတော်ကောင်းနဲ့မပေါင်းရရင်ရောနာနိုင်မလားနာနိုင်ဘူးအဲ့တော့ဘုံဘုံသိစေချင်တာလေးကဒီတော်တရားတူပွားကြောင်းလို့ပြောထားတဲ့သူတော်ကောင်းနဲ့ပေါင်းခြင်းသူတော်ကောင်းတရားကိုနာလို့ခြင်းအတွေးမှအမြင်မှရှိခြင်းသူတော်ကောင်းတရားကိုကျင့်သုံးခြင်းဆိုအဲ့ဒီ၄ချက်ကအကြီးအကျယ်မလုပ်နေတော့ဆက်ဆက်နေတယ်အဲ့ဒါကိုပြောခြင်းဟုတ်လားအဲ့ဒီ၄ချက်ကိုဘုံဘုံတို့လုံနိုင်လို့ရှိရင်အလွန်တန်ဖိုးကြီးမားတဲ့ဟုတ်လားလက်နဲ့တူတဲ့ အရင်အနည်းနဲ့တူတဲ့မျိုးရှိနဲ့တူတဲ့တရားတရားဒီသုတ္တမတော်မြတ်စွာဘုရားဘယ်လိုဟောလဲဥစ္စာဖြစ်စီလို့ဟောတယ်သူ့ကိုပိုင်ရင်ပိုင်တယ်လို့ဒီလိုပါတကယ်ချမ်းသာတဲ့လူလို့ပြောတာဟုတ်လားအဲလည်းဘုမလို့ဒီနေ့90တောင်ကျော်သွားပြီဟုတ်လားနော်ပြီးကဒီလေးမှာလိုင်းရပြတ်သွားကြည့်တဲ့လူတွေနည်းနည်းတော့ပတိကောင်းဖြစ်သွားတယ်အဲ့ဒါဘုမလို့တရားလည်းနော်ပြောချင်တာလေးတွေလည်းပဲပြီးပါနော်45မိနစ်လောက်မှန်တာ 45မိနစ်နဲ့ပြီးရင်တော့ပြတ်သွားတာတော့သိမှာမဟုတ်ဟုတ်လားအဲ့တော့ဒီကနေ့ညအဓိကဘာရဲ့အကြောင်းလဲသဒ္ဓါတရားရဲ့အကြောင်းအဲ့တော့နောက်ညနောက်ညတွေမှာသီလရောဟိဝတ္တပသုဒ္ဓစာကပညာတလုံးချင်းစီရဲ့သူတို့ရဲ့အဓိပ္ပာယ်နဲ့သူတို့ရဲ့စွမ်းရည်တတိဘလို့တတ္တဝါတွေကိုချမ်းသာမှုဖြစ်စေတယ်ဆိုတာလေးတွေကိုနော်တွေးစရာလေးတွေဖြစ်အောင်ဘုန်းဘုန်းတို့ပြောပါမယ်ဟုတ်လားအဲ့တော့ဒီကနေ့ညတော့သဒ္ဓါတရားရဲ့အကြောင်းဒီလောက်နဲ့ပဲအဆုံးသတ်ကြရအောင်နော် ဒါကြောင့်ပြုလုပ်အထောက်ထားတဲ့ကုသိုလ်ကောင်းမှုတို့ကြောင့်ဘုရားပြည်တော်တို့သည်မဲ့ညာပူညာမျက်နှိဗ္ဗာန်ကိုသင်မြန်ထုံချောင်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်းသာသာ